ခန်းကြီး၁၈အငယ်၁မှ၅တဖန်မောရှိအားသာရဖျားကတင်ဒီဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာငါသည်တင်တို့၏ဖျားသခင်သာရဖျားဖြစ်၏တင်တို့နေဘူးသောအေဂုတုပြည်၏အကျင့်ကို၎င်းတင်တို့ကိုငါပို့ဆောင်လက်တန့်သောခါနာပြည်အကျင့်ကို၎င်းတင်တို့သည်မကျင့်သူတို့တရားလမ်းသို့မလိုက်ရကြငါစီရင်ချက်ရှိသည့်အတိုင်းကျင့်၍ ငါပညာတရားလမ်းသို့လိုက်ခြင်းကစောင့်ရှောက်ရကြမည်ငါသည်တင်တို့၏ဖျားသခင်သာရဖျားဖြစ်၏ထိုကြောင့်ငါစီရင်ထုံးဖွဲ့ချက်တို့ကိုစောင့်ရှောက်ရကြမည်ထိုအကျင့်ကိုကျင့်တော်သူသည်ထိုအကျင့်အဖျင်အသက်ရှင်လိမ့်မည်ငါသည်သာရဖျားဖြစ်၏အငယ်၆မှ23တင်တို့တွင်အဘယ်သူမျှကိုပေါက်ဖို့တော်သောသူကိုချင်း၍တန်ဝန်တမပြုရ ငါသည်ထာဝရဘုရားဖြစ်၏။သင်၏အဖနှင့်သာဆိုင်သောသင်၏အမိကိုမချင်းရ။ကိုအမိဖြစ်သောကြောင့်တံဝါတမပြုရ။ကိုအဖ၏မယားမည်သည်ကိုမချင်းရ။အဖနှင့်သာဆိုင်၏။တအိမ်ဒီ၌မွေးဖွားသည်ဖြစ်စေ။အခြားသောအရ၌မွေးဖွားသည်ဖြစ်စေ။သင်၏နှမကိုမချင်းရ။ကိုရင်သွေးဖြစ်သောသင်၏မြေကိုမချင်းရ။အမိချားတော်လဲတပတ်ဒီဖြစ်သောနှမကိုမချင်းရ။ သင့်အဖဤပေါက်ဖော်ရင်းဖြစ်သော အဖဤနှမကို၎င်းသင့်အမိဤပေါက်ဖော်ရင်းဖြစ်သော အမိဤညီအမကို၎င်းအဖဤညီကိုနှင့်သာဆိုင်သောမိကြီးမိတွေးဖြစ်သောအဖဤညီကိုမယားကို၎င်းသားဤမယားဒီဟုသောချွေးမကို၎င်းညီကိုနှင့်သာဆိုင်သောညီကိုဤမယားကို၎င်းမချင်းရ ကိုမယားဤပေါက်ဖော်ရင်းဖြစ်သောမယားဤသမီးမယားဤမြေးကိုမချင်းရ မတရားသော အမှုဖြစ်၏ကိုမယားကိုနှောက်ယှက်ခြင်းကသူအသက်ရှင်စဉ်တွင် သူ၏ညီမကိုမသိမ့်ရဥဒုရောက်၍မစင်ကြယ်သော မိမကိုလည်းမချင်းရကိုကိုညှဉ်းညူးစေလက်သူမယားကိုမပြစ်မှားရတင်ဤသားသမီးတို့ကို မောလုဖျားအားမိဖြင့်မပူဇော်ရတင်ဤဖျားသခင်နာမတော်ကို မရှုတ်မချရငါသည်သာဝရဖျားဖြစ်၏မိမနှင့် ပေါင်းဖော်တကယ်သို့ ။ယောက်ျားချင်းမပေါင်းဘော်ရ။ရွံရှာဘွယ်အမှုဖြစ်၏။ကိုယ်ကိုကိုယ်ညစ်ညူးစေ၍တိရစ္ဆာန်နှင့်မပေါင်းဘော်ရ။မိန်းမသည်လည်းမိမိနှင့်တိရစ္ဆာန်၏ပေါင်းဘော်ခြင်းကို မခံရ။ရွံရှာဘွယ်သောရောနှောခြင်းဖြစ်၏။ထိုသို့သော အမှုအားဖြင့်ကိုယ်ကိုကိုယ်မညစ်ညူးစေရ။သင်တို့ရှေ့မှငါနှင်ထုတ်သောလူအမျိုးမျိုးတို့သည် ထိုသို့သောအမှုကိုပြု၍ညှဉ်းညူးကြ၏သူတို့ပြည်သည်လည်းညှဉ်းညူး၏ညှဉ်းညူးသောအဖြစ်ကြောင့်ငါဆုံးမ၍ထိုပြည်သည်မိမိသားတို့ကိုအော့အံလိမ့်မည်တင်တို့မူကားငါစီရင်ထုံးဖွဲ့ချက်တို့ကိုစောင့်ရှောက်ရကြမည်ထိုပြည်သည်တင်တို့ရှေ့၌ရှိသော လူအမျိုးမျိုးတို့ကို အော့အံတကဲ့သို့တဖန်ညှဉ်းညူးခြင်းကိုခံ၍တင်တို့ကိုမအော့အံစေခြင်းဟံကိုအမျိုးသားဖြစ်စေ င်တို့တွင်တည်းနေသောတပါးအမျိုးသားဖြစ်စေ၊ထိုသို့ရွံရှာဘွယ်အမှုတို့ကို မပြုရ။သင်တို့ရှေ့၌ရှိသော ပြည်သားတို့သည် ထိုသို့သောရွံရှာဘွယ်အမှုတို့ကို ပြုသောအားဖြင့်၊သူတို့ပြည်သည်ညစ်ညူးခြင်းရှိ၏။ထိုသို့သောရွံရှာဘွယ်အမှုတို့ကိုပြုသောသူမည်သည်ကား၊သူ၏အမျိုးမှပယ်ရှင်းခြင်းကို ခံရမည်။သို့ဖြစ်၍သင်တို့ရှေ့၌ပြုဘူးသော ထိုရွံရှာဘွယ်ထုံးစံဓလေ့သို့သင်တို့သည်လိုက်၍ကိုကိုကိုမငြိညူးစေခြင်းဟာငါပညာတရားကိုစောင့်ရှောက်ရကြမည်ငါသည်တင်တို့၏ဖျားသခင်ထာဝရဖျားဖြစ်၏ဟု မိန်တော်မူ၏